1350ပြည်နှစ်တစောင်းမုံလာပြည်နေ့ဒီတစောင်းမုံလာပြည်နေ့မှာမြတ်စွာဘုရားလက်ထက်ကအဇာတတဘယင်မြတ်စွာဘုရားအဖူးမျောသွားတဲ့အခါမှာမြတ်စွာဘုရားကိုတာမင်ရဖလားလျှောက်ထားတာလျှောက်ထားတော့မြတ်စွာဘုရားကတာမင်ရဖလားဖြေကြားတာတာမင်ရဖလားတရားဟောတာ တာမင်ညာဖလားဆိုတာယဟန်ပြုရခြင်းဤအကျိုးတဲ့ယဟန်ဖြစ်ကျိုးယဟန်ပြုခြင်းကြောင့်ဘလို့အကျိုးတွေရတယ်ဆိုတာမြတ်စွာဘုရားဟောပြတယ်။ဘုန်းကြီးကအဲ့ဒီတာမညာဖလားတုတ်ဒီနေ့တုတ်ကအရှိကြီးပါပဲအဲ့ဒီထက်ကအရေးကြီးတဲ့လူရင်းချက်လေးတွေယူပြီးတော့တဏှာကြီးနဲ့ပြီးအောင်ဟောလို့စိတ်ကူးထားတယ် ဒါပေမဲ့ရွေးရမှာဆိုတော့စာပြန်ကြည့်အောင်မှလူရင်းကရွေးလို့ဖြစ်မှာစာကမနေ့ကလည်းပြန်မကြည့်နိုင်ဒီနေ့လည်းမကြည့်နိုင်ဘူးအဲ့ဒါဟောရင်ထောက်ချောက်ကြီးဟောမိနေရင်တရားမဆုံးမဲ့နေမှာဆိုလို့သာမညဖလာတော့မဟောတော့ဒါနဲ့အခုနသာသနာလျှောက်ကျောင်းသားတောင်းပန်တဲ့အတိုင်းပဲဟောရတော့မှာပဲ သာသနာကြောက်တဲ့ကြောင်းသားကတောင်းမှလားဘလို့တောင်းမှတော့38ပြမင်္ဂလာတရားဟောပါတဲ့ဒီနေ့ဗဟာဝိတ္တရအောင်တိုက်ကထိန်မနေ့ကသွားတယ်တရားချီးမြှင့်မှာဆိုလို့မလို့သွားတော့ပါပဲတရားချီးမြှင့်မှုမဟုတ်ရင်တော့ဘယ်ကထိန်မှမသွားနိုင်ပါဘူးကိုเจ้าအလုပ်ပြက်လဲဆိုတော့ဟိုမှာ ဆရာတော်ကြီးတစ်ပါးကကထိန်သင်္ကအလှခန္ဓာမှာကထိန်သင်္ကအကဋ္ဌာအကခန္ဓာမှာကမ္မခန္ဓာမိန်ကြတာထဲမှာမင်္ဂလာဖြစ်ပွားအောင်ကြိုးစားအားထုတ်ကြပါတဲ့အဲ့ဒါသူမင်္ဂလာဖြစ်ပွားအောင်ကြိုးစားအားထုတ်ဖို့အထက်ထပ်သူမိန်ကြသွားဟိုရင်ကလောင်ဝစ္စလာကမင်္ဂွန်မှာရဲ့အဲ့ကအဲ့မင်္ဂွန်နဲ့တူပါတယ် မိမသာသနာ့ဤတာကဆရာတော်ကြီးကတော့ဘုန်းကြီးကလည်းကျောင်းသားတွေကျောင်းနေရက်စီပိတ်နေတဲ့အခါကျောင်းလည်းမသွားရကျောင်းမသွားရတော့ကျောင်းသားတွေကကျောင်းစာလည်းမကိုင်အဲတော့လကားဖြစ်နေတော့ကလေးတွေမင်္ဂလာတရားကြက်ခိုင်းအောင်ပါပဲလို့ဆိုပြီးတော့မင်္ဂလာသုတ်ဘာသာပြန်နေတရားခေါ်တာပေါ့လေ အဲ့ဒါလေးရေးတဲ့ရေးပြီးကြက်ခိုင်းတယ်ကြက်ခိုင်းတော့ဟုတ်ပါပြီဝေယဝိစာတွေနောက်ရတော့အဲ့ဒါတချို့ကကြောက်ကြတယ်အဲ့ဒါလေးစာအုပ်ဖြစ်အောင်လုပ်ပါဗျာတဲ့ဘာကြောင့်လဲလို့ဆိုတော့ဒီမင်္ဂလာတရား38ပါးဆိုတာမင်္ဂလာတရား38ပါးလို့သာသိနေတဲ့လူကြီးတွေလည်းဘာမှမသိဘူးဖြစ်နေပါတယ်ဗျာတဲ့ အဲ့တော့ဒါလေးစာအုပ်လုပ်လို့ရှိရင်ပေါ့ပေါ့ပါပါနဲ့ရွတ်လို့ကောင်းဖတ်လို့ကောင်းတူတူတုတ်တုတ်ဆိုတော့နားလေသဘောပေါက်ပြီးတော့လူကြီးတွေပါမင်္ဂလာသုတ်ဒေသနာရဲ့အနှစ်ကိုနားလေသွားပါသွားမှာပါဖေရတဲ့အဲ့လိုလျှောက်ထားတယ်အဲ့တော့ဘုန်းကြီးကစာအုပ်အဖြစ်ရောက်အောင်ကြိုးစားတင်သလားမကြိုးစားတင်ဘူးလားဆိုတာတင်ပြတဲ့အနေနဲ့ဘုန်းကြီးတို့ပြိဿဒီကနေ့ မင်္ဂလာဒေသနာဘုန်းကြီးကဟောရဒီမင်္ဂလာသုတ်ဒေသနာတော်ကိုမြတ်စွာဘုရားဘယ်မှာဟောတယ်ဆိုတာဏိဒံမှာပဲပါပြီးသားပဲဧဝမေတုတံဧဝမေတုတံဆိုတာအရှင်အာနန္ဒာကလျှောက်ထားတာသုတ်ဒေသနာတော်တွေမှာအစဆုံးဧဝမေတုတံဧဝမေတုတံနဲ့ပါရာက မြတ်စွာဘုရားပြိဋိဘံစံပြီးနောက်နှစ်ပေါင်း100အဲပြိဋိဘံစံပြီးနောက်3လအကြာမှာပရမတန်ခါယနာတင်တော့အရှင်မဟာကတ္တဗကအမေပုစ္ဆကဇေယတော်လုပ်ပြီးအရှင်အနန္ဒကအဖြေဝိသစ္စကဇေယတော်လုပ်သုတ်ဒေသနာတော်တွေနဲ့ပတ်သက်လို့နောက် ဝီနီးနဲ့ပတ်သက်လို့ကြတော့အရှင်မဟာကတ္တဗကမေးပြီးတော့အရှင်ဥပါလိကဖြေတယ်အဲ့ဒါမှဒီမင်္ဂလာတုတ်လည်းပဲရှင်မဟာကတ္တဗကကထအာဟုသောအာနန္ဒမင်္ဂလာတုတ်တံဗုဒ္ဓေနဗကဝတဒေတိတငါရှင်အာနန္ဒာမင်္ဂလာတုတ်ဒေသနာတော်ကိုမြတ်စွာဘုရားဘယ်ရမှာဟောကြားပါသလဲကံအာရဗဘုသူကိုအကြောင်းပြုပြီးဟောကြားပါသလဲ မိတ်အမေစကားရှိတဲ့အတွက်အရှင်အာနန္ဒာကအေဝံမေတုတံလို့ဖြေတယ်အေဝံမေတုတံရဲ့အဓိပ္ပာယ်ကမင်္ဂလာတုတ်ဒေသနာမြတ်စွာဘုရားဟောကြတာအခုတပည့်တော်လျှောက်ထားမိအတိုင်းတပည့်တော်နာကြားမှတ်သားလိုက်ရပါတယ်ဘုရားအဓိပ္ပာယ်အဲ့ဒါအဲ့ဒါလို့ဏိရန်တွေ့လိုက်ပြီးတော့မှ မြတ်စွာဘုရားထာမောက်ကသူနာကြားမှတ်သားလိုက်ရတဲ့အတိုင်းမင်္ဂလာတုတ်ဒေသနာတော်ကိုဏိဒန်းနဲ့တကွအရှင်အာနန္ဒာကလျှောက်ထားတယ်ဧဝမေတုတံဗန္ဒေရှင်ဘုရားကတ္တပဗန္ဒေရှင်မကတ္တပရှင်မြတ်ဘုရားမေတပိတော်အာနန္ဒာသည်ဧဝံဤယခုလျှောက်ထားမိအတိုင်းတုတံ ရှင်တော်မြတ်ဖရာမိန်စကားကိုနာကြားမှတ်သားခဲ့ရပါသည်ဖရာဒီခါဖရာပြိဋိဘဆံလို့3လရှိသွားဗန္တေရှင်မကတ္တဗမထီမြတ်ဖရာမေတပိတော်အာနန္ဒာသည်ဧဝံဤယခုလျှောက်ထားမည်အတိုင်းသုတံရှင်တော်မြတ်ဖရာမိန်စကားကိုနာကြားမှတ်သားခဲ့ရပါသည်ဖရာဒါဧဝမေသုတံရဲ့အ내တိတ် ပြီးတော့မှဧကံသမယံဘဂဝါသဝတိယံဝိရတိအနာထဗိဏိကတအာရမေဆက်ပြီးလျှောက်တယ်တချိန်ကတဲ့မြတ်စွာဘုရားသဝတိမိရဲ့အနိမှာရှိတဲ့ရောစရာကောင်းတဲ့ဇေတဝန်ကျောင်းတော်ကြီးမှာတရင်သုံးနေပါတယ်တဲ့အဲ့ဒီအချိန်တုန်းကဧကံသမယံခါရဘာ၌ ဘဂဝါမြတ်စွာဘုရားသည်သောတိယံသောတိမြို့တော်အနီး၌သောတိပြည်ဆိုတော့လည်းပဲအဲ့ဒီနေရာကတော့မြို့တော်ကြီးပဲသောတိပြည်ရဲ့မြို့တော်ကြီးသောတိတပြည်လုံးအနာပြောတာမဟုတ်ဘူးမြို့တော်ရဲ့အနာမှာဒါကြောင့်သောတိယံသောတိမြို့တော်အနီး၌အနာထပိဏိကတအာကုမေညာလူအများအအစာရည်စားပိဋ္ဌပါ၍ အနာတပိန်ဂုံသိမ်ပြမွှေရှင်တထေဤဇိတဝနေဇိတဝံမြည်ရှိသော အာရမေနှလုံးမွေလျော်ပျော်စရာကောင်းသောကြောင့်တော်ကြီး၌ဝိဟရတိချမ်းမြေရှင်ပြုံးတရင်သုံးတော်မူပါသည်ဖေယအနာထပိဏိကတအာဂုမေညာလူအများအားအစရေစာပေးတတ်ပါ၍အနာတပိန်ဂုံသိမ်ပြမွှေရှင်တထေဤ ဇေတဝနေဇေတဝံမည်ရှိသောအာရမေနှလုံးမွေလျော့ပျော်စရာကောင်းသောကြောင်းတော်ကြီး၌ဝိဟရတိချမ်းမြေ့ရှင်ပြုံးတရင်သုံးတော်မူပါသည်ဖေယ။ဘာကြောင့်အနာထပိန္တိက အနာတပိန်တထေလို့ခေါ်သလဲဆိုတာအဲ့ဒီအဖြေဒီထဲမှာပါသွားပြီ။အနာထပိန္တိကတာအာဂုမေညလူအများအား အစာရေစာပေးတတ်ပါ၍အနာတပိန်ဂုံသိမ်ပြမွေရှင်တထေဤဘာကြောင့်အနာတပိန်နာမည်ရအာကိုရမဲ့နေတဲ့ပုံကိုယ်တွေကိုအစာရေစာပေးတတ်လို့တဲ့အနာတပိန်တထေတဲ့အနာထအာကိုမဲ့တဲ့ပုံကိုယ်တွေပိန်ဒထမင်းအစာအစာဣကပေးတတ်တဲ့တထေ အနာထပိန္ဒိကအာဂုမဲ့နေတဲ့လူစင်းရဲတွေကိုတဲ့အစာရေစာပေးတယ်လို့သူ့ကိုအနာတပိန်တထေးလို့ခေါ်ကြတယ်ကြီးမတွင်းလာတဲ့နာမည်သူ့ငယ်နာမည်မဟုတ်ဘူးသူ့ငယ်နာမည်ကပါတယ်တော့ပြိတ္တာညိုကြီးတယ်လားပေါက်စတယ်လားသူဒ္ဒတတဲ့သူဒ္ဒတ သူ့ငယ်နာမည်ကသုတတပေးလင်ကမ်းလွန်လှူလွန်တန်းလွန်လို့ဘလို့နောက်ကြမှာအနာတပိန်လို့ဒီလိုနာမည်ထွက်လာတာဧကံသမယံအခါတပါး၌ဘဂဝါမြတ်စွာဘုရားသည်တာဝတိယံတာဝတိမြို့တော်အနိ၌အနာတပိဏိကတအာဂုမေညာလူအများ အားအစာရည်စာပေးတတ်ပါ၍အနာတပိန်ဂုံသိမ့်ပြတ်မှုရှင်တထေဤ စေတဝနေစေတဝအမည်ရှိသောအာရမေနှလုံးမွေလျော်ပြောစရာကောင်းသောကြောင်းတော်ကြီး၌ဝိဟရတိချမ်းမြေရှင်ပြုံးတရင်သုံးတော်မူပါသည်ဖေယဘသူကဘသူလျှောက်ထားတာအရှင်အနန္ဒာကအရှင်မဟာကတ္တပဥဆောင်တဲ့သံဃာတော်များကိုသံဃာယနာ တင်းနေတဲ့အချိန်မှာလျှောက်ထားတာ မင်္ဂလာတုတ်ဒေသနာတော့ဘလို့ဖြစ်ပေါ်လာရတယ်ဆိုတာဏိဒံသွယ်ပြီးလျှောက်ထားတာအထာခောအညတရာဒေဝတာအဘိက္ခန္တယရတိယအဘိက္ခန္တဝနာကေဝလကပံစေတဝနာဩဘာသတ္တဝါယေနဘဂဝါတေနုပသင်္ကမိအထာခောထိုခါ၌အညတရာဒေဝတာအမျိုးအမည်မထင်ရှားသောနတ်သားတယောက်သည် အဘိကန္တရာရတိယညင်ဥယံလွန်မြောက်တကောင်ယံချိန်ရောက်သောအခါ၌အဘိကန္တဝဏအလွန်နှစ်သက်ဖွယ်သောအဆင်းရှိသည်ဖြစ်၍ကေဝလကပ္ပံဇေတဝနံဇေတဝန်ကြောင့်သောတစ်ခုလုံးကိုဩဘာတတဝသူဤကိုရောင်ဖြင့်ထွန်းပြောင်ထိန်လင်းစေလျက်ယေနဘဂဝတေနုပသင်္ကမိ မြတ်စွာဘုရားထံမှောက်သို့ကရောက်လာပါသည်ဖရာပါတဲ့တော့မြတ်စွာဘုရားအဲ့လိုသတင်းသုံးနေတဲ့အခါမှာတဲ့အမျိုးအမိမထင်ရှားတဲ့နတ်သားတယောက်ဟာညညဥရလွန်မြောက်လို့သကောင်ရံအချိန်ရောက်တဲ့အခါမြတ်စွာဘုရားထံမှောက်လာရောက်ပြီးတော့သင်္နေလျောက်ပတ်တော့ရနိုင်နေတယ်တဲ့ ဥပသင်္ကမိတ်တဝါကပ်ရောက်လာပြီးနောက်ဘဂဝန္တာမြတ်စွာဘုရားကိုအဘိဝါဒတဝါလက်အုပ်ချီမိုးရှိခိုးလျက်ဧကမန္တံအထာတိတင့်တော်ရာနေရာ၌ရက်လျက်နေပါသည်ဘုရားသူရဲ့ကိုယ်ရောင်နဲ့ဇေတဝန်ကျောင်းတော်ပတ်ဝန်းကျင်တစ်ခုလုံးကို ထွန်းပြောင်ထိန်လင်းစေပြီးတော့မြတ်စွာဘုရားရဲ့အနာမှာအပြစ်6ပါးကင်းရ သင့်လျော်အရမှရပ်ပြီးတော့နေပါတယ်တဲ့ဘသူလဲဘယ်နတ်သားတော့အမျိုးအမည်မထင်ရှားတဲ့နတ်သားဧကမန္တန်ထိတာခောသာဒေဝတာဘဂဝနာဂါထာယဣဇဘာတိဧကမန္တန်ထိတာခောသာဒေဝတာသင်တော်ရအရ၌နေတော်ထိုနတ်သားသည်ဘဂဝန္တာမြတ်စွာဘုရားကိုဂါထာယဣဇဘာတိ ပါဠိကဗျာဂါထာစကားဖြင့်ယူသေးစွာလျှောက်ထား တောင်းပန်ပါသည်ဖေဟာပါလို့တဲ့ပါဠိကဗျာဂါထာစကားနဲ့မြတ်စွာဘုရားကိုလျှောက်ထားတောင်းပန်ကြပါတယ်တောင်းပန်နဲ့ကထာဘယ်သို့လျှောက်ထားတောင်းပန်သနည်းဟုမူကားဘလို့လျှောက်ထားတောင်းပန်တယ်လဲဆိုတော့လျှေากထားတောင်းပန်ပုံကိုဆက်ပြီးတော့အရှင်အနန္ဒလျှောက်တယ် ဘဟုရေဝမနုဿသာမင်္ဂလာနိအစဉ်တယုအာကင်ခမာနာသုဒ္ဓနာပိပိမင်္ဂလမௌတ္တမံဘဟုရေဝဗန္တေရွှေဘုံတော်သခင် ရှင်တော်မြတ်ဖရာဘဟုရေဝမနုဿသာလူနာမြတ်မများစွာသောတတ္တဝါတို့သည်သုဒ္ဓနာကုယောနောက်ပါချမ်းသာခြင်းကို အာကင်ခမာနာလူလားတောင်းတကြကုန်သည်ဖြစ်၍ မင်္ဂလာနေ့ကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာတို့ကိုစိန်တယုံ သူတစ်မျိုးငါတစ်ဖုံကြံစီစဉ်းစားခဲ့ကြပါကုန်ပြီနတ်သားကညသကောင်ရမှမြတ်စွာဘုရားလျှောက်ထားတာရှင်တော်မြတ်ဘုရားတဲ့လူရောနတ်ပါမြမာရောတတ္တဝါအလုံးတတ္တဝါများဟာချမ်းသာကိုလိုချင်ကြလို့တဲ့ကြီးပွားချမ်းသာကြောင်းမင်္ဂလာဆိုတာကို အမျိုးမျိုးအဖုံဖုံကြံစီတွေးဆခဲ့ကြပါတယ်တဲ့ဘယ်ဟာဖြစ်မင်္ဂလာပဲဘယ်ဟာဖြစ်မင်္ဂလာမဟုတ်ဘူးနဲ့တချို့ကလည်းမြင်ရတာမင်္ဂလာ တချို့ကလည်းကြားရတာမင်္ဂလာ တချို့ကလည်းနာရတာမင်္ဂလာတချို့ကလည်းမွေးရတာတွေ့ရတာမင်္ဂလာလို့ဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုဒ္ဒမင်္ဂလာအစာရည်ပြီးဖြင့်မိမိတို့စိတ်ထဲမှာထင်ရမြင်ရကို မင်္ဂလာအဖြစ်ဉာဏ်စီတွေးတော့ပြီးတော့ ပြောဆိုနေကြပါတယ်တဲ့ဒိဋ္ဌမင်္ဂလာမြင်ရတာမင်္ဂလာဆိုတာမနေ့စောစောအိယာကထသွားပြီဆိုလို့ရှိရင်ရေပြည့်နေတဲ့ရေဥတွေဟာမင်္ဂလာရှိတဲ့ဟေ့မကြောင်လဲရေဥကရေပြည့်နေတယ်ဆိုတော့ကောင်းကျိုးချမ်းသာတွေပြည့်ပြည့်ဝဝဒီကနေ့တော့ငါရတော့မှာပဲပေါ့ဒါကြောင့်မလို့မင်္ဂလာအဲ့ဒါလို့စောစောထသွားလို့မလို့ မပေါ်မပန်းအမျိုးသမီးတယောက်သွားတွေ့ရင်လည်းဟာမင်္ဂလာဟေးသူကျမ်းဂန်ကအဲ့လိုဖွင့်ပြတယ်နော်မပေါ်မပန်းအမျိုးသမီးတယောက်သွားတွေ့ရင်လည်းမင်္ဂလာဟေးဟုတ်တာပေါ့လောကမှာလူသားတယောက်တိုးပွားအောင်မှာမဟုတ်လားအဲ့တော့မင်္ဂလာပဲပေါ့မြင်ရတာမင်္ဂလာတဲ့အဲ့ဒါအခုခေတ်မှာကအဲ့ဒါလိုမြင်ရတာကိုမင်္ဂလာလို့တော့မပြောကြဘူးနမိတ်ကောင်းတယ်လို့မပြောကြဘူးလား ပြောကြတယ်နော်အဲ့ဒါမျိုးပြောတာပဲမင်္ဂလာမြင်ရတာမင်္ဂလာ ဆိုတာအခုတော့နမိတ်ကောင်းတယ်ပြောကြတယ်ရှင်းရတော့မင်္ဂလာလို့ပြောကြတယ်ဒါပြင်အခုခေတ်မှာတော့ဘာမြင်ရတာမင်္ဂလာလို့ပြောတော့အော်အေယာကထသွားလို့စောစောစီစီထသွားလို့အမနာအိန္ဒြေသိက္ခာနဲ့ပြည်စုံတဲ့ယဟန်တော်တစ်ပါးတတ္တရရသင်္ကန်းဝတ်ယုံပြီးတော့တပိတ်ကလေးပိုက်ပြီးတော့မျက်လွှာချ ရှုမှတ်မှုမပြတ်ဖဲဆွမ်းခံကြွလာတာမြင်ရရင်ဖြင့်အဲ့ဒါဘလို့နေမလဲဟုတ်ကဲ့လားဘာဖြစ်လို့ကြီးညိုစရာကောင်းလို့ကြီးညိုတဲ့အခါတော့ကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်သလားကုသိုလ်ဖြစ်တော့အဲ့ဒီမြင်ရတာဟာကုသိုလ်ဖြစ်ကြောင်းကြီးပွားချမ်းသာကြောင်းမဟုတ်ပေဘူးလားအဲ့ဒီကြီးပွားချမ်းသာခြင်းရဲ့အကြောင်းကိုမင်္ဂလာလို့ပြောတာကြီးပွားချမ်းသာစေတတ်တဲ့ အရာမှန်သမျှမင်္ဂလာဒါပေမဲ့မြတ်စွာဘုရားလက်ထက်ကမုတ်ဆိုးတယောက်ကတော့ယဟန်တွေ့တာနဲ့ဟာအမင်္ဂလာတွေ့ပြီဟာဒီကနေ့တော့ငါသုတအမင်အဲဒိဋ္ဌအမင်္ဂလာ ဖြစ်ပြီဒုက္ခပဲလို့ဒီလိုယူဆသတဲ့အဲ့ဒါဟုတ်ပါမလားဘိုးသူ့အနေနဲ့ဟုတ်တော့ဗောသူကမကောင်းမှုအကုသို့လုပ်နေတာမဟုတ်လား အာဟုသိုလ်လုပ်တဲ့ပုဂ္ဂိုလ်ဟာဒီမှာကုသိုလ်ဒုံတွေ့ပြီဆိုလို့ရှိရင်သူဟာမင်္ဂလာဖြစ်မလားအမင်္ဂလာဖြစ်မလားအဲ့ဒါဘောသူ့ဘက်ကနေကြည့်ရင်တော့ဟုတ်တယ်လေအဲ့ဒါအမင်္ဂလာဖြစ်ပြီလို့ယူဆလိုက်တဲ့နဲ့နောက်ကြတော့သေပြီးနောက်ကြတော့ဆိုအဲ့ဒီနေ့ပါပဲအဝီစီငရဲတခါတည်းဆွဲချခံရတယ်သုတမင်္ဂလာအဲ့ဒါဒိဋ္ဌမင်္ဂလာသုတမင်္ဂလာဆိုတာကြားရတာမင်္ဂလာတဲ့ ကြားရတာမင်္ဂလာတဲ့မနေ့စောသောအိယာဒအိုဩသံလေးကြားရပြီဆိုလို့ရှိရင်မင်္ဂလာပဲနမိတ်ကောင်းတယ်ဒါပေမဲ့လို့ဇီးကွက်ဇီးကွက်နဲ့ဩသံကြားရင်တော့မင်္ဂလာလားအမင်္ဂလာလားဇီးကွက်ကလေဩဇီးကွက်ကအမင်္ဂလာဘူးနော် ရှေးလူကြီးသူမများတော့ဇီးကွက်တန်ကြားလို့ရှိရင်တော့လက်ကောင်းတဲ့ဟဲ့လက်ကောင်းတဲ့ဟဲ့နဲ့မပြောကြဘူးလားအဲ့ဒါမင်္ဂလာလားအမင်္ဂလာလားဩဒါပေမဲ့ခုနယောဂီပြောတာလဲအမင်္ဂလာဆိုတာဟုတ်ပါတယ်ဘာလို့ဟုတ်တယ်လဲလို့ဆိုတော့သီဟိုကျွန်းမှာတော့ဇီးကွက်တန်ကြားရင်အမင်္ဂလာတဲ့အဲဒီယောဂီကအရင်ဘဝကသီဟိုကျွန်းမှာဖြစ်ခဲ့ပုံရတယ်ဒါကြောင့်မလို့သူဇီးကွက်တန်ကိုအမင်္ဂလာလို့ပြောတာ အဲ့ဒါလို့ကြားရတာမင်္ဂလာတဲ့ယူဆကြတဲ့အစာရည်ဒီဖြင့်အမျိုးမျိုးထုံဖုံဖုံမိမိစိတ်ထဲမှာထင်ရကို မင်္ဂလာလို့ဆိုပြီးဆွေးနွေးပြောဆိုနေလိုက်ကြတာအများလက်ခံနိုင်တဲ့မင်္ဂလာကိုဘယ်သူမှမတင်ပြနိုင်ဘူးတဲ့12နှစ်ပတ်လုံးဘလောက်တဲ့တော့12နှစ်ပတ်လုံးလူတွေတည်းမဟုတ်ဘူးတဲ့လူတွေကမင်္ဂလာအကြောင်းဆွေးနွေးနေတော့ဘုံမစွန်းတ်တွေကလည်းဆွေးနွေးကြတယ်တဲ့ နောက်ဘုံမဇွတ်နတ်တွေဆွေးနွေးတာကြတော့ယုတ်ကဇွတ်နတ်တွေကလည်းဆွေးနွေးကြတယ်ယုတ်ကဇွတ်နတ်တွေဆွေးနွေးတာကြတော့အာဂါတဇွတ်နတ်တွေအာဂါတဇွတ်ဆိုတာကောင်းငင်မှာနေတဲ့နတ်တွေသူတို့ကဆွေးနွေးကြတယ်သူတို့ဆွေးနွေးတန်ကြတဲ့အခါကျတော့စတုမဟာရဏတ်တွေပြီးတော့မှအထက်တာဝတိန်သာယာမတုတိတာနေမနာရတိပရနေမိတာဝတဝတိအဲ့ဒီအထိနတ်တွေဆွေးနွေးနေကြတယ်ဗြမာတွေလည်းမနေနိုင်ဘူးပဲဘာလို့อ่ะဆွေးနွေးကြရတယ်တဲ့နောက် ဆွေးနွေးတော့လည်းပဲမင်္ဂလာမဆုံးပြတ်နိုင်တဲ့အခါကျတော့နတ်တွေကဘု து စီသွားကြတယ်လေလို့ဆိုတော့တရားမင်းကြီးစီသွားပြီးဆုံးပြခံရတဲ့အရှင်တရားမင်းမင်္ဂလာမင်္ဂလာနဲ့နတ်တွေပြောပြီးတော့မင်္ဂလာဆိုတာဘာဆိုတာအတိပဲဖော်ပြီးနေကြပါတယ်သို့တော်လည်းပဲအများလက်ခံနိုင်တဲ့မင်္ဂလာကိုဘယ်သူမှမတင်ပြနိုင်ကြပါဘူးဒါကြောင့်မို့လို့အရှင်တရားမင်းအဆုံးဖြတ်ပေးတော်မူပါဘူးအဲတရားမင်းကဟဲ့ နေပါဦးဒီမင်္ဂလာဆိုတဲ့စကားဥဩတောင်းတယ်ဖြစ်နေတာဘသူကစလဲဟိုတာဝတိဏနတ်တွေကပါဖေ။အင်းဒီလိုရှိတာဝတိဏနတ်တွေမေးပြန်တော့လဲစတုမာရိနတ်တွေစီကကြားတယ်စတုမာရိနတ်တွေမေးပြန်တော့လဲအာဂါသဇုနတ်တွေစီကကြားရတယ်အာဂါသဇုနတ်တွေမေးပြန်တော့လဲယုတ်ကဇုနတ်တွေယုတ်ကဇုနတ်တွေမေးပြန်တော့လဲဘုံမဇုနတ်တွေစီက ဘုံမစွန်းတတ်တွေမေးတဲ့အခါကျမှလူတွေတဲ့လူတွေဆွေးနွေးနေကြတာအဲ့ဒါအဲ့ဒီကနေပြီးတော့ပဲ့တင်ရိုက်လိုက်တာအဲ့ဒါနတ်ရောပြမာရောမနေနိုင်အောင်ဖြစ်သွားတယ်အဲ့တော့ဘုန်းကြီးကစိတ်ထဲပေါ်လာတယ်မပြောတော့ပါဘူးပေါ်တော့ပေါ်လာတယ်မပြောတော့ပါဘူးမပြောတော့ပါဘူးဆိုအစာလေးပြောရမယ်ဆိုလို့ရှင်တော့လက်ဖက်ဤဆိုင်ကနေစလိုက်တာသွားရောတပီလုံး စိတ်ထဲကအဲ့ဒါတွေကပေါ်ပေါ်လာတယ်နော်ဒီတော့အဲ့တော့တရားမင်းကဟဲ့ခက်လိုက်တာနော်မင်္ဂလာကို အမှန်ဆုံးသိနိုင်တဲ့လူပြေကများနတ်ပြေတက်ပြီးဒီမင်္ဂလာတရားအကြောင်းဆွေးနွေးနေရသေးတာကိုလူပြေမှာမြတ်စွာဘုရားရှိတော်မူသားပဲမြတ်စွာဘုရားထံလျှောက်ကြလျှောက်ထားမယ်ဆိုလို့ရှိရင်ဒီမင်္ဂလာတရား ဘယ်ဟာမင်္ဂလာအစစ်မှန်လဲဆိုတာတန်သိမှာပေါ့ကဲမြတ်စွာဘုရားထံသွားလျှောက်ကြလို့နတ်တွေလည်းသဘောတူတယ်ဒီနေ့မှတရားမင်းကနတ်သားတယောက်တာဝန်ပေးလိုက်တယ်သင်ကအရင်သွားလျှောက်ချီသင်ကအရင်သွားလျှောက်ထားလို့မြတ်စွာဘုရားဟောကြားမှာတို့များနာမယ်အဲ့ဒါကြောင့်ဒီအမျိုးမီမထင်ရှားတဲ့နတ်သားကတရားမင်းရဲ့စေခိုင်းချက်အရာမြတ်စွာဘုရားထံလာပြီးလျှောက်ထားရတာ အဲ့ဒီအချိန်မှာနတ်သားတူတဲ့လျှောက်ထားမယ်လို့မင်္ဂလာတရားနာကြဖို့ရနတ်တွေရောမြမာတွေရော လူတွေရောအထူးသဖြင့်နတ်တွေမြမာတွေကပုံများတယ်ပြည့်နှက်နေတာပဲတဲ့ဇေတွန်အကြောင်းတော်ပတ်ဝန်းကျင်အောင်းငယ်တစ်ခုလုံးရောကျမ်းဂန်ကဘယ်လိုဆိုထားတယ်လဲဆိုတော့ဘလောက်များမင်္ဂလာတရားနာဖို့ရအတွက်စိတ်အားထက်သန်ကြလဲဆို နတ်တွေမြမာတွေဟာ သားမီးပြားလေးထိုးလောက်ယုံမျှရှိတဲ့နေရာကလေးသားမီးပြားဆိုတာမြင်းမီးပြားဆိုကြပါစို့မြင်းမီးရဲ့အဖျားလေးထိုးလောက်ယုံမျှရှိတဲ့နေရာလေးမှာတဲ့နတ်တွေပြမာတွေ80တရားလောက်ကိုအသေးလေးတွေဖန်ဆင်းပြီးကြက်ကြက်တတ်တတ်ဝင်နေပြီးတော့နှာကြတယ်အဲ့ဒါအထကရာကဆိုတာ gain လူပြေမှာတော့မင်္ဂလာတရားသိနာလူသိမရှိကြဘူးထင်တယ်နော် ဘယ်နဲ့လဲမင်္ဂလာတရားဆိုတာလောကီချမ်းသာရေးကနေပြီးနိဗ္ဗာန်ချမ်းသာအထိအကုန်လုံးမဟုတ်လားအဲ့တော့ဒီတရားမှမနာဘယ်တရားနာခြင်းအောင်မလို့ဒီနတ်ပြန်ပါလေဟုတ်ကဲ့လားအထကရာကအဲ့ဒါလောက်ပဲဖွင့်ပြထားတယ်အခုကြည့်လိုက်တဲ့အခါကျကျဲကျဲတောက်တောက်ပါလားတန်းနဲ့တန်းကြလဲအများကြီးထိုင်နိုင်နေတာပဲမဟုတ်ဘူးလားအဲ့တော့လူတွေ လူတွေဟာနတ်တွေပြမာတွေလောက်တရားနာဖို့ရစိတ်အားမထက်တန်ကြဘူးနဲ့တူတယ်နော်ဘုန်းကြီးအောင်းမိပါတယ်မမြင်ရလို့သာပါအဲ့ဒီကြားတွေထဲမှာနတ်တွေဝင်းထိုင်းနေခြင်းထိုင်နေရောမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်နော်ဒါကြောင့်ဗန္ဒီရွှေဘုန်းတော်သခင်ရှင်တော်မြတ်ဖေယဘူဒေဝမနုဿသာလူနာပြမများစွာသောတတ္တဝါတို့သည် သုဒ္ဓနာကုယောနံပါချမ်းသာခြင်းကိုအာကိခမာနလူလားတောင်းညာတောင်းနာကြကုန်သည်ဖြစ်၍မင်္ဂလာနည်းကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာတို့ကိုအစိမ့်တယုံသူတမျိုးငါတဖုံကြံစီစဉ်းစားကြကြပါကုန်ပြီတွန်ရှိဘုန်းတော်သခင်ရှင်တော်မြတ်ဖရာသည်ဥဒ္ဓမန်ချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာကိုပြုဟိ တတ္တဝအများချမ်းသာပွားဖို့ဟောကြားချီးမြှင့်တော်မူပါအရှင်ဖေယဘသူကတောင်းပန်တာလဲပါလောက်ရမှာတဲ့တော့မင်္ဂလာတရားဟောကြားတော်မူပါတဲ့မင်္ဂလာဆိုတာဘာအဓိပ္ပာယ်ရှိတယ်ကြီးပွားချမ်းသာကြောင်းတရားအဲ့ဒီတရားနဲ့တိုင်လိုက်နာကျင့်ကြံပြီဆိုရင် ကြီးပွားတယ်ချမ်းသာတယ်မဟာန္တိဝုဒ္ဒိပါပုဏ္ဏန္တိ ဧတေဟိတတ္တာတိမင်္ဂလံနဲ့တတ္တာတတ္တဝါတို့သည်ဧတေဟိဤတရားတို့ဖြင့်မဟာတိဝုဒ္ဒိံပါပုဏ္ဏတိကြီးပွားချမ်းသာခြင်းတို့ရောက်ကြကုန်၏ဣတိထို့ကြောင့်မင်္ဂလံမင်္ဂလာမည်ဤတဲ့မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောတရားအဲ့ဒါကမှဘုန်းကြီးကဒီမှာမြန်မာဗျာအကျဉ်းလေးထည့်ပေးထားတယ်အရှင်မဟာကတ္တဗအရှင်မြတ်ဖရာ တပည့်တော်အာနန္ဒာတိမြတ်စွာဘုရားမိန်ကြားတော်မူသောမင်္ဂလာတုတ်ဒေသနာတော်ကိုယခုလျှောက်ထားမြင်တိုင်းမှတ်သားခဲ့ရပါသည်ဖရာအခါတစ်ပါး၌မြတ်စွာဘုရားသည်တာဝတိမြို့၏အနီးအနာတပိန်တထေလှူဒန်းသောဇေတဝန်ကျောင်းတော်ကြီး၌တရင်သုံးတော်မူပါသည်ဖရာထိုအခါမထင်ရှားသောနတ်သားတယောက်သည်တကောင်ရာအချိန်တွင်မြတ်စွာဘုရားထံမောက်သို့လာရောက်၍ သင့်တော်ရာနေရာ၌ရပ်ပြီးလင်လက်အုပ်ချီမို့ရှိခိုးလျက်မြတ်စွာဘုရားအာဂါထာဖြင့်လျှောက်ထားပါသည်ဖရာလျှောက်ထားပုံမှာအရှင်မြတ်ဖရာမြတ်စွာတလူနာမြမတို့သည်ချမ်းသာကိုလိုရှိကြကုန်သည်ဖြစ်၍ဤဝါချမ်းသာကြောင့်မင်္ဂလာဆိုသည်ကို အမျိုးမျိုးအဖုံဖုံကြံစည်တွေးဆခဲ့ကြပါကုန်သည်၁၂နှစ်ကြာအောင်ထိုသို့ကြံစည်တွေးဆခဲ့ကြတော့လဲ မင်္ဂလာအစစ်အမှန်ကိုဧကံဧကမသိခဲ့ကြရပါဖေယဘလောက်ကြာကြာ တွေးခဲ့ကြ7နှစ်12နှစ်လေတို့ဖြစ်ပါ၍ရှင်တော်မြတ်ဖေယသည်တတ္တဝအများချမ်းသာပွားဖို့ကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာတရားကိုဟောကြားချီးမြှင့်တော်မူပါဖေယနိဒာနော် gain 38ဖြာမင်္ဂလာစ အသေဝနာသပါဠနံပဏိတာနိသသေဝနာပူဇာသပူဇနေယနာဧတံမင်္ဂလမုတ်တမံဒေဝတေတိလိုရေဖြင့်မေးလျောက်ထားသည့်ဥနတာဘသူကမိန်တာလဲမြတ်စွာဘုရားကမိန်တာဘသူမိန်တာလဲတရားနာပရိသတ်ပဲနှစ်ယောက်ရှိလဲအများကြီးပဲနော်ဒေဝတေတိလိုရေဖြင့်မေးလျောက်ထားသည့်ဥနတာ အဒေဝနာစပါဠာနံဒုစရိုက်ပြုညာလူမိုက်များကိုနိဗ္ဗာန်မရှင်ဝေးစွာကျင်၍ခင်မင်းသည်မှုအပေါင်းအသင်းမပြုအပ်ခြင်းသည်၎င်းပန္တိတာနိသဒေဝနာဒုစရိုက်ရှောင်ကျင်ကြောင်းကျိုးမြင်၍ဖြူစင်စိတ်ဓာတ်သူတော်မြတ်ကိုစိကမိတင်ဆက်ဆံပေါင်းသင်ရခြင်းသည်၎င်း ပူဇာစပူဇနေယနာယရဏသုံးပြာဆရာမိပါကျင့်သီလနှင့်ဂုဏကြည်သူတက်ကြည်သူ ဟုရှိမှုကျေစု ဖြောင်မြူစိတ်ဓာတ်ပူဇော်အပ်ကို လေးမြတ်ကိုရော ပူဇော်ရခြင်းသည်၎င်းဧတံဣတရားသုံးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း ဒီကနေ့ဘုန်းကြီးတို့တရားသာဓုနဲ့သွားအောင်နော်မသာဓုတခုသာဓုအောင်နော်မင်္ဂလာသုတ်တပုတ်ပြီးတိုင်းသာဓုကြအောင်အဲပထမပါဠိနဲ့မြန်မာပြန်ကိုဘုန်းကြီးကသာမန်လေးပြောပြီးတော့အတိတ်ပဲနည်းနည်းငုတ်တဲ့နေရာလောက်ပဲနည်းနည်းပြောပြီးရှော့ပြီး38ခုလုံးកောင်သွားလိုက်ပြီးတဲ့အခါကျတော့မှအချိန်ကြည့်ပြီးတော့အတိတ်ပဲပြောသင်ရပြောရမယ်နော် ဒေဝတေတိလိုရေးနှင့်မေးလျောက်ထားသည့်ဩနတအဒေဝနာဇာဘာလနံဒုစရိုက်ပြုညာလူမိုက်များကိုနိဗ္ဗာန်မရှင်ဝေးစွာခြင်း၍ခင်မင်သမှုအပေါင်းအသင်မပြွခြင်းသည်၎င်းပါတဲ့တော့ပန္တိတနိသဒေဝနာဒုစရိုက်ရှောင်းခြင်းကြောင်းကျိုးမြင်၍ဖြူစင်စိတ်ဓာတ်သူတော်မြတ်ကို စီကမှီတင်းဆက်ဆံပေါင်းသင်းရခြင်းဒီ၎င်းပါတယ်ဒုစရိုက်တရားတွေရှောင်ကျင်ပြီးတော့အကြောင်းအကျိုးကိုသိမြင်တတ်လို့ဖြူစင်တဲ့စိတ်ရှိတဲ့သူတော်သူမြတ်ကိုပေါင်းသင်မှာဆက်ဆံမှာစိကပ်ပါမိဝဲပါဟုတ်ကဲ့လား ပူဇာစပူဇနီယနံယရနာသုံးပြဆရာမိဘကျင့်သီလနှင့်ဂုဏကြီးသူတက်ကြီးသူဟု ရှိမူကျေးဇူးဖြောင်းပြူစိတ်ဓာပူဇော်အကိုလေးမြတ်ကိုရော ပူဇော်ရခြင်းသည်၎င်းပါတဲ့တော့ပူဇော်တိုက်တဲ့ပုဂ္ဂိုလ်တွေပူဇော်အပ်တဲ့ပုဂ္ဂိုလ်တွေတဲ့ယရနာ၃ပါးတဲ့ဆရာတဲ့မိဘတဲ့အကျင့်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တဲ့ သီလသမာဓိပညာဂုဏ်ကြီးတဲ့ပုဂ္ဂိုလ်ဝရဝုဒ္ဓိအသက်ကြီးတဲ့ပုဂ္ဂိုလ်မိမိပေါ်ကျေးဇူးရှိဘူးတဲ့ပုဂ္ဂိုလ်စိတ်နှလုံးဖြောက်မှတ်တည်ကြည်တဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်တွေဟာပူဇော်တိုက်တဲ့ပုဂ္ဂိုလ်တွေပဲဒီပုဂ္ဂိုလ်တွေကိုပူဇော်ခြင်းဟာလည်းပဲမင်္ဂလာပဲပူဇာသပူဇနီယာနံယရဏသုံးမြဆရာမိဘကျင့်သီလနှင့်ဂုဏကြည်သူတက်ကြည်သူဟု ရှိမှုကျေးဇူးဖြောင်ပြူစိတ်ဓာတ်ပူဇော်အကုလေးမြတ်ကို ရောပူဇော်ရခြင်းသည်၎င်းဧတံဣတရားသုံးပါးသည်ဩတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းအဲ့ဒါကိုမှအချင်းညုတ်အချက်ကလေး၃ချက်ထုတ်ပြထားတယ်နံပါတ်1 ဒုစရိုက်ပြည်သူလူမိုက်နှင့်မပေါင်းသင်းခြင်းနံပါတ်2ဒုစရိုက်ရှောင်ကျဉ်သူ လူလိမ္မာပညာရှိနှင့်ပေါင်းသင်းခြင်းနံပါတ်3ယရနာ3ပြာဆရာမိဘစာသောပူဇော်တိုက်သူကိုပူဇော်ခြင်းဤ၃ပါးသည်ជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဖြစ်ပါသည်အချက်၃ချက်ပြန်ပြီးတော့အချင်းချုပ်ထုတ်ပေးထားတယ်အဲ့ဒါပြီးတော့မှဆောင်းဘုတ်လူမိုက်ရှောင်ခြင်းပညာရှင်အစဉ်ပေါင်းသင်းပါ ပူဇော်တိုက်ကပူဇော်ကြဓမ္မမင်္ဂလာမင်္ဂလာသုံးခုလွန်မိုက်ကိုရှောင်ကျင်တာကတစ်ခုပညာရှိပေါင်းသင်းတာကတစ်ခုပူဇော်တိုက်သူကိုပူဇော်တာကတစ်ခုပေါင်းတော့မင်္ဂလာပဲနှစ်ခုလဲဆိုလူမိုက်ရှောင်ကျင်ပညာရှင်အစဉ်ပေါင်းသင်းမှာလူမိုက်ရှောင်ကျင်ပ ပညာရှင်အစဉ်ပေါင်းသင်ပါသို့ပူဇော်တိုက်ကပူဇော်ကြဓမ္မမင်္ဂလာ ူဇော်တိုက်ကပူဇော်ကြဓမ္မမင်္ဂလာဒီတော့ပူဇော်တိုက်ကပူဇော်ကြဓမ္မမင်္ဂလာဆိုတော့ဓမ္မပဲမင်္ဂလာဟိုကြားတာနဲ့မင်္ဂလာမြင်တာနဲ့မင်္ဂလာဆိုတာ မဟုတ်ဘူးပေါ့နော်တုဒ္ဒမင်္ဂလာဒိဋ္ဌမင်္ဂလာမုဒ္ဒမင်္ဂလာတွေဆိုတာမဟုတ်ဘူးအဲ့ဒါပထမဂါထာဒုတိယဂါထာကပတိရူပဒေတာဝသောစာပုပ္ပိသကတပုညတာအတ္တသမ္မာပဏိတိစာဣဒံမင်္ဂလာမௌတ္တမံသူကလည်းမင်္ဂလာ၃ပါးဒေဝတေတိလိုရင်းနဲ့မေးလျှောက်ထားတဲ့ဥနတပတိရူပဒေတာဝသောစာ ကုသိုလ်ကျမ်းမာပညာစည်းဝါးဒီရေလာသို့တိုးဝနိုင်ရာသာသနာလဲဝေဖြားပွားစီယထာနိ၌တာကြီးရွှင်ပြနေထိုင်ရခြင်းသည်၎င်းပတိရူပဒေသဝသောစကုသိုလ်ကျမ်းမာပညာစည်းဝါးဒီရေလာသို့တိုးပွားနိုင်ရာ သာသနာလဲဝေပြပွားစီယထာနိ၌သာကြည်ရှင်ပြနေထိုင်ရခြင်းသည်၎င်းဟောဘယ်လိုအရမှနေတာတဲ့တော့ကုသိုလ်တိုးပွားနိုင်တယ်ကျမ်းမာရေးရနိုင်တယ်ပညာတိုးပွားနိုင်တယ်စည်းပွားတိုးပွားနိုင်တယ်သာသနာလဲထွန်းကားတယ်ဆိုတဲ့နေရာဒေသဟာ နေသင့်တဲ့ပฏิရူပဒေသသင့်လျော်လျောက်ပတ်တဲ့အရာပဲတဲ့အဲ့ဒီအရာမှနေရတာဟာမင်္ဂလာပဲတဲ့ဟုတ်ပါမလားအဲအဲ့ဒီမင်္ဂလာ မရခဲ့ဘူးလားရခဲ့တယ်ပฏิရူပဒေသဝါသောစကုသိုလ်ကြံငါပညာစည်းဝါဒီရေလာသို့တိုးပွားနိုင်ရာ သာသနာလဲဝေဖြပွားစီယထာနိ၌တာကြီးရှင်ပြနေထိုင်ရခြင်းဒီ၎င်း ပုပ်ဝေစကတပုညတာရှေးရှေးကာလရှေးဘဝ၌ဒါနသီလဘာဝနာဟုမြတ်ကောင်းမှုကို ပြုစုစည်းပူးခဲ့ခြင်းသည်၎င်းရှေးရှေးဘဝတွေကကောင်းမှုကုသိုလ်တွေပြုစုစည်းပူးခဲ့ခြင်းဟာလည်းပဲမင်္ဂလာတစ်ပါးပဲတဲ့ဟုတ်ပြီဘူးလားရှေးရှေးဘဝကကောင်းမှုကုသိုလ်တွေပြုခဲ့ပြီဆိုလို့ရှိရင်ဒီဘဝကောင်းကျိုးချမ်းသာတွေမရဘူးလားဒါကြောင့်မလို့ရှေးရှေးဘဝကောင်းမှုကုသိုလ်ပြုခဲ့တာဟာကြီးပွားချမ်းသာကြောင်းကောင်းမြတ်တော့ မင်္ဂလာပဲပုဗ္ဗေသာကတပုညတာရှေးရှေးကာလရှေးဘဝ၌ဒါနသီလဘာဝနာဟုမြတ်ကောင်းမှုကို ပြုစုစည်းဝေးခဲ့ခြင်းသည်၎င်းအတ္တသမ္မာပဏိတိစကိုရောစိတ်ပါ ပြစ်ကင်းရာ၌ကောင်းစွာ ထားခြင်းသည်၎င်းမိမိကိုယ်ကိုလည်းအပြစ်ကင်းရာမှာထားပါဆိုတာအပြစ်ကင်းအောင်နေပါမိမိစိတ်ကိုလည်းအပြစ်ကင်းရာမှာထားပါဆိုတာအပြစ်ကင်းအောင်နေပါ ဆိုလိုတာကတော့ကိုယ်နှုတ်စိတ်သုံးပါလုံးအပြစ်ကင်းပါစေအပြစ်ကင်းတဲ့အကြံတွေကိုကြံတွေပါအပြစ်ကင်းတဲ့အပြောဆိုပြောဆိုပါအပြစ်ကင်းတဲ့အပြုအမူပြုမှုပါဒါသည်ပင်လည်းအတ္တသမပဏိတိမိမိကိုယ်ကို အပြစ်ကင်းရမှာကောင်းစွာထားခြင်းပဲမင်္ဂလာမစစ်ပေဘူးလားအတ္တသမပဏိတိစကိုရောစိတ်ပါပြစ်ကင်းရ၌ကောင်းစွာထားခြင်းဤ၎င်းဧတံဣတယသုံးပါးသည် ဥတ္တမချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းအဲ့ဒါမှအကျဉ်းချုပ်ထုတ်တာကနံပါတ်၄၄နံပါတ်မင်္ဂလာချမ်းသာကောင်းကျိုးပွားတိုးစေရန်တင့်တန်လျောက်ပတ်သော အရာ၌နေထိုင်ခြင်း နံပါတ်5ရှေးရှေးဘဝ၌ဒါနစာသောကောင်းမှုတို့ကိုပြုစုစည်းဝူးခဲ့ခြင်းနံပါတ်6မိမိ၏ကိုယ်နှင့်စိတ်ကိုအပြစ်ကင်းအောင်ကောင်းစွာထားခြင်းဤသုံးပါးသည်ជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာဖြစ်ပါပေသည်။ဆောင်းဘုကသင်ရာယနေကောင်းမှုတွေ ပြုပေရှိဘဝမှာကိုယ်စိတ်နှစ်ပါးကောင်းစွာထားမှတ်သားမင်္ဂလာဘယ်နှခုတွေ့တယ်လဲမင်္ဂလာသုံးခုနော် ဆိုသင်ရာရနေကောင်းမှုတွေပြုပေရှိဘဝမှာသင်ရာရနေကောင်းမှုတွေပြုပေရှိဘဝမှာ ကိုယ်စိတ်နှစ်ပါးကောင်းစွာထားမတ္တာမင်္ဂလာကိုယ်စိတ်နှစ်ပါးကောင်းစွာထားမတ္တာမင်္ဂလာ ပထမဂါထာကမင်္ဂလာ၃ခုဒုတိယဂါထာမင်္ဂလာ၃ခုပေါင်းတော့6ခုရှိသွားပြီနောက်တတိယဂါထာကဘာဝသစ္စင်္သာသိပ္ပင်္သာဝိနယောသတုသိခိတောသူဝတိတာစယာဝါစာဣတမင်္ဂလမုဒ္ဓမအဲ့ဒါမှဖတ်ကြတယ်ဘာဝသစ္စင်္သာသိပ္ပင်္သာတဲ့စာဖြစ်တာဒီမှာဝိဇ္ဇဘောက်မပါဘဲနဲ့သူတို့ဝိဇ္ဇဘောက်ထည့်ဖတ်တယ်ဘာဝသစ္စင်္သာကိုဘာဝသစ္စင်္သာတဲ့ သိပ်ပင်စကိုသိပ်ပင်းစားတယ်တော်တော်ပင်းညင်တာပေါ့နော်ဘာဝသစ္စင်္စာတိတ်ပင်စာဝိနိယောသတုတိခိတောသူဘာတိတာစယာဝါစာဣတမင်္ဂလမௌတမံနားလဲတယ်မဟုတ်လားဟမ်လဲဘူးလားဂိုင်းမလဲရင်နားထောင်ဒေဝတေတိလိုရေးဖြင့်မေးလျှောက်ထားတဲ့ဥနတ္တ ဘာဝသစင်္သာလောကုလောကီနှလီ တိုးဘွားအကျိုးများသည့်တရားကြံကံအတန်တန်ကို သင်အံကြံကြည့်ပညာပြည့်၍ဘဟုတ်တုဒ္ဒရှိရခြင်းသည်၎င်းဒါလည်းပဲမင်္ဂလာပဲတဲ့ဘာဝသစင်္သာလောကုလောကီနှလီ တိုးဘွားအကျိုးများသည့်တရားကြံကံ အတဏံကိုသင်အံကြံကြည့်ပညာပြည့်၍ဘဟုတုတရှိရခြင်းသည်၎င်းပါတယ်တော့လောကီရေးဆိုင်ရာ အပြစ်ကင်းတဲ့ကျမ်းဂန်တွေလောကုတ္တရာရေးဆိုင်ရာမဉ္ဇဉ်ဖူဉ္ဇဉ်နိဗ္ဗာန်ရာကြောင်းကျမ်းဂန်တွေဟုတ်ကဲ့လားအဲ့ဒါတွေကိုရှိသမျှစွမ်းနိုင်သမျှ သင်မာအာမကြံမာကြည်ပါလေ့လာပါတဲ့အဲ့ဒါလို့သင်အံကြံကြည်ပြီဆိုလို့ရှိရင်ဘ ਹੁ တုဒ္ဒပြီကြရောတဲ့အဲ့ဒီဘ ਹੁ တုဒ္ဒပြီရင်းပြီလဲမင်္ဂလာတစ်ပါးပဲတဲ့ဟုတ်ပါမလားလောကုတ်လောကီနှလီ တို့ဘွားအကျိုးများသည့်တရားကြံကံအတဏ္ဏကိုသင်အံကြံကြည်ပညာပြည့်၍ဘ ਹੁ တုဒ္ဒရှိရခြင်းသည်၎င်းသိပ္ပင်္စဆက်မှုလက်မှု အတ္တတခု က်မှုလက်မှု အတ္တစုတွင် အသောဝင်အောင်ကြွမ်းကျင်တမြောက်ခြင်းသည်၎င်းသိပ္ပအတ္တဆိုတာအတ္တမူဝညောင်းနဲ့သက်ဆိုင်တဲ့စက်မှုလက်မှုအတ္တတွေစက်မှုလက်မှုအတ္တတွေဆိုတာဇာထုပန်တို့လည်းလက်မှုအတ္တပဲသူ့ကိုလည်းပဲဧကံပိပရိယောဓာတံဇူိတကပ္ပကာရဏံ အတတ်ပညာတစ်ခုခုသင်ပြီဆိုလို့ချင်းအဲ့ဒီတစ်ခုကိုအသက်မွေးဝမ်းညက်ဖြစ်အောင်အပြည့်စုံတတ်မြောက်အောင်သင်ပါတဲ့အဲ့ဒါလို့တတ်မြောက်အောင်အပြည့်စုံတတ်မြောက်အောင်သင်ပြီဆိုလို့ချင်းအသက်မွေးဝမ်းညောင်းဖြစ်သွားတာပဲတဲ့ဒီလိုမဟုတ်ဘဲနဲ့ဟိုဟာနည်းနည်းတက်လိုက်ဒါနည်းနည်းတက်လိုက်ဘယ်ဟာမှလည်းဖြစ်ဖြစ်မြောင်းမြောင်းမဟုတ်ဘူးဆိုလို့ချင်းတော့ तू ဘာနဲ့အတတ်မွေးမလဲဘာနဲ့အသက်မွေးမလဲဘာနဲ့မမွေးဘူးအဲ့ဒါလို့မဖြစ်ပါစေနဲ့တဲ့ဒါကြောင့်စက်မှုလက်မှု အတ္တစုတွင် အသုံးဝင်အောင်ဟောအသုံးဝင်သည်အထိကျွမ်းကျင်တတ်မြောက်တယ်မှာဘာအတွက်အသုံးဝင်အောင်လဲအသက်မွေးဝမ်းကြောင်းအတွက်အသုံးဝင်အောင်ရှင်းကသူဆွန့်တယောက်သူဆွန့်တယောက်ဆိုတာဆွန့်နေတဲ့ပုဂ္ဂိုလ်ပေါ့ဆွန့်နေတဲ့ပုဂ္ဂိုလ်သူကောင်းကောင်းမသွားနိုင်မလားနိုင်အဲ့ဒီပုဂ္ဂိုလ်ကသူ့ကိုကလေးတွေက ခေါ်ခေါ်ပြီးကစားတဲ့အခါကျရွာပြင်ဘက်ကညောင်မင်းအောင်သူ့ခေါ်တော့သူကကလေးတွေနဲ့အတူတူကစားတဲ့အခါမှာတခြားကိစ္စမရှိတော့ဘာလုပ်တယ်လဲလို့ဆိုတော့ညောင်ရွက်တွေကိုကြောက်စရိတ်ခဲလေးတွေနဲ့သူကပေါက်ပေါက်ပြီးကစားတယ်အဲ့လိုကစားရကနေပြီးနောက်သူကျွမ်းကျင်သွားကျွမ်းကျင်သွားတဲ့အခါကျတော့အဲ့ဒီတိရွက်ကလေးတွေမှာခွေးရုပ်ဖြစ်အောင်ဆိုခွေးရုပ်ဖြစ်အောင်ကြောက်စရိတ်ခဲနဲ့လှန်လှန်ပေါက်လိုက်တော့အဲ့တိရွက်ကလေးတွေမှာအပေါက်ကလေးတွေဖြစ်ပြီးခွေးရုပ်ကလေးဖြစ်သွားတယ် ကြောင်ရုပ်ဖြစ်အောင်ဆိုကြောင်ရုပ်ပေါက်နောက်တော့ကလေးတွေကသိပ်ပြောအမျိုးမျိုးခိုင်းတယ်ကြောင်ရုပ်ဖြစ်အောင်ပေါက်ပေးပါအောင်ကြက်ရုပ်ဖြစ်အောင်ပေါက်ပေးပါအောင်ဘလူးရုပ်ဖြစ်အောင်ပေါက်ပေးပါအောင်နဲ့အဲ့ဒီကလေးတွေနဲ့ပဲသူပြောနေတယ်တဲ့အဲ့ဒါကိုဒီနေ့ကြတော့ဘယင်ကဥယင်ကစားသွားရမှာဒီပုဂ္ဂိုလ်တွေ့တဲ့အခါကြတော့တော်တော်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ငါအသုံးပြုတာကောင်းမှာပဲဆိုပြီးတော့နန်းတော်ခေါ်သွားတယ်ခေါ်သွားပြီးတော့ အေးမောင်ရင်မင်းငါခိုင်းတာကို မင်းလှုပ်နိုင်လို့ရှိရင်မင်းကငါမင်းမှုတံခံမယ်ခံပြီးတော့လက်ကရိတ်ခါကောင်းကောင်းပေးမယ်ဘယ်လိုပါလဲမင်းကြီးငါမှစကားအင်မတန်များတဲ့ပရောဟိတ်ပုံနာတယောက်ရှိတယ်ဒီပုံနာစကားများတာနဲ့ပဲငါမင်းမှုရေးရာတွေစီစဉ်မဲ့စီစီမံမဲ့ကြမစီမံရဘဲနဲ့အချိန်ကြာကြာသွားလို့ ပြောဆိုဆုံးမလို့လည်းမရလို့အဲ့ဒီပုံနာမင်းဆုံးမပေးရမယ်ငါညီလာခံခါတဲ့အခါညီလာခံထွက်တဲ့အခါမှာဒီပုံနာနေတဲ့မျက်နှာပြုတဲ့နေရာနဲ့တဲ့တဲ့မှာငါကလကာကာပေးထားမယ်အဲ့ဒီကလကာထဲမှာငါအပေါက်သေးသေးဖောက်ထားမယ်မင်းကအဲ့ဒီအပေါက်ကနေပြီးတော့ကြောက်စရိတ်ဝင်အောင်ပြစ်နိုင်ရမယ်ပြစ်နိုင်မှာမလားအပြစ်နိုင်မှာလည်းမင်းကြီးကောင်းပြီအဲ့ဒါလို့စီစဉ်ပြီးတော့ ညီလာခံကျင်းပတဲ့အခါကျတော့ပုံနာလည်းသူထိုင်နေကြနေရနေပြီးမျက်နာကကလကာပဲလှဲ့လို့အပေါက်ဝဲလှဲ့လို့အာပုံနာစကားတွေပြောလိုက်တာရှောက်လိုက်တာရှောက်ထားလိုက်တာဟိုဟာရှောက်တာရှောက်နေမမောနိုင် မပန်းနိုင်နောက်ကြတဲ့အခါကျတော့မရှောက်နိုင်တော့ဘာဖြစ်နေလဲဆိုပါဇက်ထဲစိတ်ကြီးတွေပြည့်နေဘာဖြစ်လို့ဟမ်ဟမ် ကလကဘောက်ထဲကနေပြီးငဆွန့်ကစိတ်ချီတလုံးစီတလုံးစီပြစ်ပြစ်သွင်းတာအဲ့ဒါပုံနာကစကားပြောလောဘကြီးတော့ပါဇက်ထဲစိတ်ချီဟိုနာမသိဘူးတဲ့အဲ့ဒါနဲ့နောက်နောက်ကြတော့ပါဇက်ထဲစိတ်ချီတွေပြေးသွားတော့အဲ့ဒီခါကျမှဘုရင်ကြီးကဆရာကြီးတဲစကားပြောကောင်းမှလားစိတ်ချီတပြီသားပါဇက်ထဲဝင်တာတော့မသိပဲကိုလို့ဘုရင်ကြီးကပြောတယ်အဲ့ဒီလူကလည်းအဲ့ဒီအချိန်ကစပြီးတော့ လိုတဲ့အခါအသုံးပြုဖို့ဆိုပြီးမင်းမှုရန်ခံလိုက်တဲ့လက်ကရိတ်ခါတွေနဲ့ရသွားတယ်ဧကံပိပရိယောဓာတံအတ္တတခုအပြည့်စုံတတ်လို့ရှိရင်ဇီဝိတကပ္ပကာရဏအတ္တမူဝါညောင်ဖြစ်တော့တာပဲတဲ့မဟုတ်ပေဘူးလားအဲ့ဒါပြောတာအဲ့ဒါကောစက်မှုခေါ်မလားလက်မှုခေါ်မလားဇတ်တော်ဇတ်တော်ထဲမှာပါတာ သိပင်စာဆက်မှုလည်းမှုအတ္တစုတွင် အသုံးဝင်အောင်ကျွမ်းကျင်တမြောက်ခြင်းသည်၎င်းဝိနယောသသူသိခိတောမိဝဖာဝဆရာဝနှင်ကျဝအထွေတွေနေနီးထိုင်နီးပြောဆိုနီးကို သိသိကြနာအချိုးကြအောင်ဆရာထမ်း၌နိခံတင်ယူအပ်ပြီးသည်၎င်းဒါသိရေးကြည့်ဘုန်းကြီးဖြေးဖြေးလေးဖတ်မယ်နားထောင် ဝိနယောသသူတိခိတောမိဝဖဝဆရဝနှင်ကျင့်ဝအထွေတွေနေနီထိုင်နီပြောဆိုနီကိုသိတိကြနာအချိုးကြအောင်ဆရာထာနိုင်နီခံတင်ယူအပ်ပြီးပြီ၎င်းပါတယ်တော့လူကျင့်ဝတ်တွေပြုတတ်အောင်မိဘဝဆရာသမားဝပြုတတ်အောင်မိတ်ဆွေဝတငယ်ချင်းဝပြုတတ်အောင် နေတတ်ထိုင်တတ်အောင်ပြောတတ်ဆိုတတ်အောင်ဝတ်တတ်စားတတ်အောင်ကြာကြာနာနာဆရာဓမ္မအချိုးတကျသင်ယူထားပြီဆိုလို့ရှိရင်ဒါလည်းပဲမင်္ဂလာပဲတဲ့ဒီမင်္ဂလာအရေးမကြီးဘူးလားအရေးကြီးတယ်အမှန်ရေးကြီးတယ်ဝိနယောဇတိသိခိတောမိဝဖဝဆရာဝန်နှင့်ကျင့်ဖို့အထွေတွေနေနီး၌ထိုင်နီးပြောဆိုနီးကိုသိသိကြနာအချိုးကြအောင် ရာထား၌နိခံတင်ယူအပ်ပြီးသည်၎င်းဒီဟာမှာဘုန်းကြီးတို့ငယ်ငယ်တုန်းကကြည့်ရတဲ့အနှစ်ကတော့သူသိခိတော့ကောင်းစွာတင်အပ်ပြီးသောဝိနယောစာဝိနိတရားသည်၎င်းလို့ဒီလောက်ပဲကြည့်ရတယ်အဲ့လိုဆိုတော့အတိဗ္ဗာတွေငုံမနေဘူးလားဝိနယောဇဝိနည်းတရားဒီ၎င်းဆိုတော့ဒါကဘုံကြီးနဲ့ပဲဆိုင်တဲ့အတိပဲတဲရောက်မနေဘူးလားတဲရောက်တယ်အဲ့ဒါ ဆိုလိုတာအဲ့ဒါမဟုတ်ဘူးကျမ်းကဖွင့်ထားတာဒါကြောင့်ဝိနယောဇာသူသိခိတောမိဝဖဝဆရဝနှင်ကျင့်ဝအထွေထွေနေနီထိုင်နီပြောဆိုနီကိုသိသိကြနာအချို့ကြအောင်ဆရာဌာ၌နီခံတင်ယူအပ်ပြီးပြီ၎င်းသူဘာတိတာစာယာဝါစာဟုတ်မှန်ကြိုးရှိ အနှစ်ပြည့်၍ပိယဝါစာတာယာချုံမြကြားမဝပဲ ကြားရသူတွင် အပူစင်၍ စိတ်ချမ်းမြေသောစကားကိုပြောဆိုခြင်းသည်၎င်းရာရသူတွင်အပုစင်၍ဘဝင်ကြီးမွေစိတ်ချမ်းမြေသောစကားကိုပြောဆိုခြင်းသည်၎င်းသူဝတိတာစာယာဝါစာဟုတ်မှန်ကျိုးရှိအနှစ်ပြည့်၍ပိယဝါစာတာယာချုံမြကြားမဝပဲကြားရသူတွင်အပုစင်၍ဘဝင်ကြီးမွေစိတ်ချမ်းမြေသောစကားကိုပြောဆိုခြင်းသည်၎င်းစကားကောင်းလားစကားဆိုးလား ဘလို့စကားတဲ့တော့ဟုတ်လဲဟုတ်တယ်မှန်လဲမှန်တယ်အကျိုးလဲရှိတယ်အကျိုးရှိပြီးတော့အတင်းစကားအပြင်းစကားမဟုတ်ဘူးအနှစ်သာရပြည့်နေတဲ့စကားအနှစ်သာရပြည့်ုံနဲ့မဟုတ်ဘူးပြောပုံဆိုပုံကလည်းပြရဝါစာနားထောင်ခြင်းစပွဲကြားရသူနှလုံးတွေ့တဲ့စကားဟုတ်ကဲ့လားအဲ့ဒီစကားမျိုးကိုကောင်းသောစကားခေါ်တဲ့ဒီကောင်းသောစကားကိုပြောဆိုပါလား ဘုန်းကြီးတို့ငငယ်ကအနှစ်ကတော့သူဘာတိတ္တာစာယာဝါစာသူဘာတိတ္တာကောင်းစွာပြောဆိုအပ်သောယာဝါစာစအကျင်စကားသည်၎င်းဒီလောက်ပဲအနှစ်ဆိုရတယ်အဲ့လိုဆိုတော့ပေါ်ရဲ့လားမပေါ်ဘူးတော့သူဘာတိတ္တာစာယာဝါစာဟောက်မှန်ကျိုးရှိအနှစ်ပြည့်၍ပြယဝါစာတာယာချုံမြကြားမဝသည်ကြားရသူတွင် အပူစင်း၍ဟောဒီစကားနားထောင်ရနားထောင်တဲ့ပုဂ္ဂိုလ်ဘာဖြစ်သွားအောင် စွေးမှုစွေးမှုတွေကင်းစင်ပြီးတော့ဘဝင်ငြိမ်းအေးသွားဟုတ်ကဲ့လားရာရသူတွင်အပုစင်၍ဘဝင်ကြည်မွေ့စိတ်ချမ်းမြေ့သောစကားကိုပြောရခြင်းသည်၎င်းစိတ်ချမ်းမြေ့သောစကားကိုပြောဆိုရခြင်းသည်၎င်းဧတံဣတရား၄ပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာပါပေတည်း ဒီမှာအချက်ထုတ်ထားတယ်မင်္ဂလာနံပါတ်တော့ခွန်ရောက်သွားပြီခွန်အကြာအမြင်ဘဟုတုတများခြင်းရှေ့စက်မှုလက်မှု အတ္တတခုခုတကြွခြင်းကိုလူမှုရေးကျင့်ဝတ်များ သင်ကြားထားခြင်း30အပြစ်ကင်း၍အကျိုးရှိသောစကားကို ပြောဆိုခြင်းဣတရားလေးပါးသည်ကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာများဖြစ်ပါသည်ဟုတ်ကဲ့လား ရာမြင်များလလက်မှုတကျင့်ဝတ်သင်ကြားရာကျိုးရှိစကားပြောဆိုညမှတ်သားမင်္ဂလာဆိုကြာမြင်များလလက်မှုတကျင့်ဝတ်သင်ကြားရာကြာမြင်များလလက်မှုတကျင့်ဝတ်သင်ကြားရာဆို ကျိုးရှိစကားပြောဆိုညာမတ္တာမင်္ဂလာကျိုးရှိစကားပြောဆိုညာမတ္တာမင်္ဂလာ နောက်တစ်ခုကတက္ကထာမာတာပိတုဥပဋ္ဌာဏံဗုဒ္ဓဓရတသင်္ဃဟောအနာကုလသကမ္မန္တဣတမင်္ဂလမုဒ္ဓမံဒေဝတေတိလိုရေးဖြင့်မေးလျှောက်ထားတဲ့ဩနတာမာတာပိတုဥပဋ္ဌာဏပိတုမဟုတ်ဘူးပိတုဖတ်ဖတ်နေရပိတုမာတာပိတုဥပဋ္ဌာဏကျေစုကြည်လှမိနှင်ဖာကို တုတ်ကွာယူကြိုမေတ္တာမိုးဖြင့်မြတ်နိုးကျင်သာစိတ်ကြည်သာ၍ ဘူစာမရှိဘေးမထိစေချမ်းမြေ့စေဟုလက်ချေဆုံးနဲ့သာတော့ဖွယ်လဲရွေးချယ်တင်ရရသာမြင်၍စီစဉ်ပေး၍လှုပ်ကြွေးပြုစုရခြင်းသည်၎င်းဘုန်းကြီးတို့ရှင်းရတော့မာတာပိတုပါဌာနံမိခင်ဖခင်တို့ကိုလှုပ်ကြွေးမွေးမြူရခြင်းသည်၎င်းဒီလောက်ပဲမာတာပိတုပါဌာနံကျေးဇူးကြည်လာမိနှင့်ဖကိုတုတ်กว่าอยู่ကျိုး မေတ္တာမို့ဖြင့်မြတ်နိုးကျင်နာစိတ်ကြည်သာ၍ပူဆာမရှိဘေးမထိစေ ချမ်းမြေ့စေဟုလက်ချေဆုံးနေစားတော့ပွဲလဲရွေးချယ်တင်ရာ ရသာမြင်၍စီစဉ်ပေး၍လှုပ်ကြွေးပြုစုရခြင်းသည်၎င်းဒါလည်းပဲမင်္ဂလာပဲဟုတ်ပါမလား။ကဲဒီထဲမှာပြုစုစောင့်ရှောက်နေပါမလို့ဘူးလား။ပါသွားတယ်နော်။ လိုက်ဆိုကြည်သမမာတာပိတုဥပဌာနံကျေစုကြည်လာမိနှင်ဖကိုတုတ်กว่าอยู่ကျိုးမေတ္တာမိုးဖြင့်မြတ်နိုးကျင်နာစိတ်ကြည်သာ၍ပူဇာမရှိပ ဘေးမထိစေချမ်းမြေစေဟုလက်ချေဆုံနေစားတော့ဖွယ်လဲရွေးချဲသင်ရာရတာမြင်၍စီစဉ်ပေး၍လှုပ်ကြွေးပြုစုရခြင်းသည်လဲဥတ္တမ ချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာဖြစ်ပါပေ၏ရထားရင်မကောင်းဘူးလားတချို့ဒီမှာရရနေကြပြီဝေယဝဇ္ဇရရတောင်ရနေကြပြီနောက်တစ်ခုက ပုဒ္ဒဒါရတသင်္ဃဟောပုဒ္ဒကသာသမီဒါရကဇနီးသင်္ဃဟောချီးမြှောက်ထောက်ပံ့ခြင်းပုဒ္ဒဒါရတသင်္ဃဟောရှိကအနှစ်ကတော့ဗုဒ္ဓဒါရတသင်္ဃဟောသာမယားတို့ကိုကြည်မြောင်ထောက်ပံ့ခြင်း၎င်းဗုဒ္ဓဒါရတသင်္ဃဟောသာနှင့်သမီးဇနီးတထသူတို့အားလည်းသာပွားမေတ္တာလွန်ကျင်နာလျက် ချမ်းသာကြ၏စိတ်ဖြူဖွေးဖြင့်လှုပ်ကြွေးဆောင်ရှောက်ချီးမြှောက်ထောက်ပံ့ခြင်းသည်၎င်းသာသမီဇနီးကိုမေတ္တာထားပြီးတော့အလုံးချမ်းသာပါစေဆိုတဲ့ကျင်နာတဲ့စိတ်ထားဖြူစင်တဲ့စိတ်ထားနဲ့လှုပ်ကြွေးဆောင်ရှောက်ချီးမြှောက်ထောက်ပံ့ရမယ်ငါသားငါပြုစုထားတဲ့ငါမွေးထားတဲ့သာသမီတွေငါပြုစုဖို့ရမွေးကြွေးဖို့ရဝတ္တရားရှိတဲ့ဟဲ့ဆိုလို့တာဝန်ဝတ္တရားအနေနဲ့ မချီးမြှောက်မထောက်ပံ့ရဘူးတဲ့ဖြူစင်တဲ့စေတနာကျင်နာတဲ့စိတ်ထားနဲ့ချမ်းသာပါစေဆိုတဲ့မေတ္တာတရားရှေ့ထားပြီးတော့ချီးမြှောက်ထောက်ပံ့ပါတဲ့အခုခေတ်မှာမဖြစ်လို့မဖြစ်လို့နဲ့ချီးမြှောက်ထောက်ပံ့ကြတယ်မရှိဘူးလားအဲ့လိုဆိုရင်မင်္ဂလာဟုတ်ပါမလားမဟုတ်ဘူးဒါကြောင့်ဗုဒ္ဓဒါရတာသင်္ဃဟောသားနှင့်သမီးဇနိတထသူတို့အားလည်း ပွားမေတ္တာလွန်ကျင်နာလျက်ချမ်းသာကြရေးစိတ်ဖြူဖွေးဖြင့်လှုပ်ကြွေးဆောင်ရှောက်ချီးမြှောက်ထောက်ပံ့ခြင်းသည်၎င်းအနာကုလသကမ္မန္တာကာလဒေတပုဂ္ဂလာကိုနှိုက်စထောက်ခြင်းတင့်မတင်ကိုညံဖြင့်ဝေဖန်လုံးလာတန်၍ပောတံမရှိပြင်းမရပဲပောတံမရှိပြင်းဤမဖက်အနှောင့်အယှက်မရှိသောအလုတ်သည်လည်းမင်္ဂလာမင်္ဂလာပါပေတည်းတဲ့ အလုပ်တစ်ခုခုဟာအနာကုလအနှောင့်အယှက်အရှုပ်ထွေးမရှိတဲ့အောင်မြင်တဲ့လုပ်ငန်းဖြစ်ချင်ရင်တဲ့လှုပ်တဲ့မလှုပ်တဲ့ကာလချင်းမှာအချိန်ကဒီအချိန်ကဖြင့်ဘယ်ကုံလောင်မှဒီအချိန်ကဘယ်ကုံလောင်လို့မတော်သေးဘူးဒေသချင်းမှာဒီဒေသကစဘာအထွက်များတယ်ဒီဒေသဒီဒေသကိုအထက်ညာက နေပြီးစဘာတွေပို့လို့မတော်ဘူးအစရှိသည်ဖြင့်ဒေသလည်းချင်းမှာပုဂ္ဂလဆက်ဆံရတဲ့ပုဂ္ဂိုလ်ကိုလည်းချင်းမှာ အဲ့ဒါလိုချင်းချင်းပြီးချင်းချင်းငိမ့်ပြီးတော့သိမသိညာနဲ့ဝေပါဒီလောက်နဲ့ပြီးပလားဆိုညာရှိုံနဲ့မပြီးသေးဘူးလုံလဝိရိယကြီးအောင်လုံလဝိရိယရှိုံနဲ့မပြီးသေးဘူးလောက်တဲ့အခါမှာ တိတိကျကျသေသေးချာချာတတ်တရရပြပြလောက်ရမယ်ပော့ဆဆမလောက်နဲ့အဲ့ဒီထဲမှာအပြင်းဖက်လာပြီဆိုလို့ရှိရင်တော့ပြီးပြီပါလုံးမှမဖြစ်တော့ဘူးဒါကြောင့်ပြင်းလည်းမပြင်းပါနဲ့တဲ့ ကာလဒေတာပုဂ္ဂလကိုနှိုင်းစာထောင်းချင်းတင့်မတင်ကိုညံဖြင့်ဝေဖန်လုံးလာတန်၍ပော့တံမရှိပြင်းဤမဖက်အနှောင့်အယှက်မရှိသောအလုတ်သည်၎င်းလူရင်းကတော့အနှောင့်အယှက်မရှိတဲ့အောင်မြင်တဲ့အလုတ်ဖြစ်အောင်လုပ်ပါဒါပဲဘယ်နဲ့ကြောင်နှာကပိတ်တယ်လည်းမသိပါဘူးအဲ့ဒါတရားလေးအစပြန်ဖတ်လိုက် မာတာပိတုပါဌာနံကျေစုကြည်လာမင်းနဲ့ဖကိုတုတ်ကွယူကြိုမေတ္တာမိုးဖြင့်မြတ်နိုးကျင်နာစိတ်ကြည်သာ၍ပူဇာမရှိဘေးမထိစေချမ်းမြေ့စေဟု လက်ချေဆုံနေစားတော့ဖွဲ့လဲရွေးချယ်တင်ရာရတာမြင်၍စီစဉ်ပေး၍လှုပ်ကြွေးပြုစုရခြင်းသည်၎င်းဗုဒ္ဓဓာရတာသင်္ဃဟောသားနှင့်သမီးဇနီးတထသူတို့အားလည်းစာပွားမေတ္တာလွန်ကျင်နာလျက် ချမ်းသာကြရေးစိတ်ဖြူပွေဖြင့်လှုပ်ကြွေးဆောင်ရှောက်ချင်းမြောက်ထောက်ပံ့ခြင်းသည်၎င်းအနာကုလသကာမန္တာ ကာလဒေတာပုဂ္ဂလာကို၌စာထောက်ခြင်းတိမသိင်ကိုညံဖြင့်ဝေဖန်လုံလတန်၍ပော့တံမရှိပြင်းမဖက်အနှောင့်အယှက်မရှိသောအလုတ်သည်၎င်းဧတံဣတိယလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံကြောင့်ကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း မင်္ဂလာနံပါတ်17မိဘတို့ကိုလှုပ်ကြွေးပြုစုခြင်း12နဲ့13သားသမီးနဲ့ဇနီးတို့ကိုကြွေးမွေးစောင့်ရှောက်ခြင်း14အနှောင့်အယှက်အရှုပ်ထွေးမရှိသောအလုပ်ကိုလုပ်ခြင်းဤလေးပါးသည် ကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာများဖြစ်ပါသည်မိခင်ဖခင်ကျေးဇူးရှင်အစင်းလှုပ်ကြွေးပါ သားနှင့်သမီးခြေစနီးချီးမြှောက်ထောက်ပံ့ပါ နှောင့်ယှက်ကင်းညာအလောက်ကမှတ်သားမင်္ဂလာဆိုမိခင်ဖခင်ကျေးဇူးရှင်အစဉ်လှုပ်ကြွေးပါမိခင်ဖခင်ကျေးဇူးရှင်အစဉ်လှုပ်ကြွေးပါ တာနှင့်သမီးခြေစနီးချီးမြှောက်ထောက်ပံ့ပါတာနှင့်သမီးခြေစနီးချီးမြှောက်ထောက်ပံ့ပါနှောက်ရက်ကင်းညာ အလုကမှတ်သားမင်္ဂလာနောက်ရက်က